ရှင်သာရိပုတ္တရာနဲ့အောင်ပြီတော့လေစစ်ဘုကြီးတွေဂေါရမဘက်ကစစ်ဘုကြီးတွေကြာသွားပြီပိဋကတဲ့ဘက်ကစစ်ဘုကြီးတွေကြာသွားပြီဒေဂုတ်ကြီးနှစ်ယောက်ကိုမြတ်စွာဘုရားရဲ့လက်ရဲတော်ရလက်ရတော်ရဆိုတော့ဝမ်းသာတယ်အဲ့ဒါနဲ့နေရာထိုင်ခင်းပေးပြီးတော့အလပတငါပေါ်ပြောအရှင်သာရိပုတ္တရာရဲ့ရှင်မောကလန်တို့လည်းရှိပါလေပဲအထိုင်လျောက်ပြောဆိုပြီးနေ င်းရောက်ခြင်းဘာတွေပြောတယ်ဆိုတာတော့မပါပါဘူးကိုယ်ကဘုန်းကြီးထင်တာတော့အင်္ဂပတန်လာပပြောပြီးတာနဲ့ဒေဝရကိုအကျိုးအကြောင်းထောင်းပြပြီးတော့စင်ပါရိပုတ္တရာစင်မောက္ကလန်တို့ပြောကြမှာပါပဲပြောပေမဲ့လို့မရတော့အကန်ဒီုံရပါတယ်ညကြတော့ဒေဝရတရားဟောတယ်သူတပည့်တွေသူတပည့်တွေတရားဟောတော့စင်ပါရိပုတ္တရာစင်မောက္ကလန်တို့သူစီတပည့်ခန္ဓာလာပိခန္ဓာတွေလည်းပါဝင်ပါမှာမို့လို့ တရားဟောလို့တရားတဝက်ကျိုးတော့ဒီတော့ကတတိလေတဲ့ဒုမြန်ညောင်းသွားပြီတဲ့ဒါကြောင့်ညောင်းကောင်းပေါ်မှာအညောင်းဆိုင်တော်လုံးနဲ့တဲ့တို့တတိကြီးပါရိပုတ္တရာကတို့ကိုစားတဲ့နေ့ကိုတရားဟောလို့နဲ့တဲ့ငါတတိပါရိပုတ္တရာပြိတ္တကိုတရားဟောပါအောင် ပြီးရှင်သာရိပုတ္တရာကလည်းပဲပလင်မတက်ပြီးဟောဒေရကကျောင်းနောက်ခံနဲ့တွားပြီးတော့ညောင်လောက်မှတွားပြီးသူကအညောင်းဖြေတယ်အဲ့ဒါကဘာလို့တာလဲဆိုတော့မြတ်စွာဘုရားအတုယူပြီးတော့လောက်တာသူကဖယပြိုင်လောက်နေတော့ဘုရားလောက်တယ်လို့လောက်ရတာဟုတ်မြတ်စွာဘုရားလည်းညတရားရှိမိပြီဆိုလို့ရှိရင်ညောင်းတော်မူတဲ့အခါကျတော့ သင်ရတဲ့တတိတဘာဘာကိုတရားဟောလို့ပြီးရှင်တော်မြတ်ဘုရားကဗိဓိမေအာဂုလာယတိဒုမြခိုင်းနိုင်တယ်ကြောဆက်လို့ရမယ်ဆိုပြီးတော့ကျောင်းနောက်ခန်းထဲကကလနောညောင်ကောင်းတော်ပေါ်မှာအညောင်းထူလေးရှိတယ်အဲဒါလို့ဒီဝရကလည်းအတုယူလောက်တာကိုအတုယူလောက်တာရှင်သာရိပုတ္တရာတရားဟောတယ် ဘုရားတော့အရှင်သာရိပုတ္တရာတရားဟောနာမည်ကြီးပဲပညာကလည်းကြီးကျယ်တယ်နည်းနည်းတယ်လင်းမြန်တယ်ထက်မြက်တယ်ဒီတော့ဒီပရိသတ်ကိုဘယ်နေရာကစပြီးတော့ဘလို့ဟောလို့ရှိရင်ဖြင့်ဒီပရိသတ်တရားသိနိုင်တယ်အမှားတွေပယ်နိုင်ပြီးတော့အမှန်ရောက်နိုင်တယ်လို့ဆင်ခြင်ပြီးဟောတာ အရှင်သာရိပုတ္တရာတရားလဲဆုံးတော့ဒေဝတာတပည့်တွေကအကုန်လုံးရှင်သာရိပုတ္တရာရဲ့တပည့်တွေဖြစ်ကုန်ရောအဲ့တော့မြတ်စွာဘုရားရဲ့တပည့်တွေဖြစ်ကုန်ရောဖြစ်ကုန်တဲ့အခါကျတော့အဲ့ဒီတရားနာပရိသတ်ဒေဝတာတပည့်တွေအလုံးကရှင်သာရိပုတ္တရာမထေရမြတ်စွာဘုရားထံတွားကြပါစို့တွားကြပါစို့ဆိုတော့ရှင်သာရိပုတ္တရာရှင်မောဂလန်တို့လည်းဒေဝတာနှုတ်ဆက်ပြီးတော့ထွက်လာခဲ့ ဒီကရနှုတ်ဆက်ပြီးထွက်လာတော့ဒီတွေအကုန်လုံးပါလာတယ်ပရိသေကြံလဲဆိုတော့ကောကာလိကနဲ့ဒေဝဒပဲကြောင်းနေကြတော့အဲဒီမှာဒေဝဒကသူကအညောင်းထေကနေပြီးတော့အိတ်တော်ပါထမရဲ့အဲ့ဒါလည်းသူမသိလိုက်ဘူးကောကာလိကကသိတဲ့အခါကျတော့ဒေဝဒညောင်းကောင်းပေါ်မှာအညောင်းထေကလာပြီးတော့ဟေ့ဒေဝဒထထထ အမဒေဝရာလည်းပြုပြုပြတဲ့နိုင်ငံတော့ပေါ်စီကမင်းသမီးတွေတယောက်ကုန်တယ်အဲဒီမှထော့ပြလိုက်တော့တယောက်မှမရှိဘူးအေးငါမပြောဘူးလားပါရိပုတ္တရာနဲ့မောကလံကိုလက်မခံနိုင်နဲ့သူတို့အင်မနာစွမ်းထက်တယ်သူတို့လက်ခံရမလိုက်နဲ့ဆိုတာသွားပြီခုမင်းသမီးတွေအကုန်လုံးပါကုန်ပြီဒေဝကြီးတွေပါကုန်ပြီအဲ့ဒါငါပြောတဲ့စကားမင်းနားမထောင်လို့မလို့တို့အရှက်ကြဲပြီကဲဘလောက်တောင်ဖြင်းနေအတဲ့ကောင်ကွာလူပြနေတာမကော့မတော်ပါဘူး လူပြေနေဖို့မတော်တော့ပါဘူးဆိုရင်ဝဒူးနဲ့တိုက်လိုက်တာပောကာလိကကဒေဝရကိုရင်ဝဒူးနဲ့တိုက်တာတဲ့တိုက်လိုက်တာနဲ့နေရာတွေနဲ့တိုးတွေအာနဲ့ဒေဝရနေရာတွေနဲ့တိုးအောင်လို့တောင်းမှရမှာပေါ့လေမှားပါမှားပါပြီတကယ်ချင်းမလိုက်ပါနဲ့မှားပါပြီညောက်တာဒါမျိုးမဖြစ်စေရဘူးဒီလိုရှိမှာပေါ့လေကြောင်းငင်ကြောင်းငင်ရတော့အဲ့ဒါတွေမဖော်ပြပါဘူး ဒါနဲ့ဘလောက်တောင်ဆင်းရဲဒုက္ခတွေရောက်ပြီးတော့အကျန်တွေလည်းမအောင်မြင်တော့ဒေဝရသံဝေကရငါမှားပြီမြတ်စွာဘုရားကိုငါပုံကန်မိတာကျေးဇူးမိတာကျေးဇူးချေပြမိတာငါမှားပြီမြတ်စွာဘုရားငါကတော့မှဖြစ်မှာပဲဆိုပြီးတော့စိတ်တော်တော့မနေ့ကြတဲ့အခါကျတော့ကောကာလိကပြောပြောပြီးတော့ကောကာလိကလည်းတောင်းမှပေါ့လေတို့မဖြစ်ကြတော့ဘူးဒီတိုင်းမှာဆိုလို့ရှိရင်တော့ အကျိုးနဲ့လို့ရှိရတဲ့သိသိလာတဲ့တရားဓမ္မတွေကိုအကျိုးကြောင့်ပြပြပြီးမြတ်စွာဘုရားကြီးပြိတ်ပေးတာဆိုအဖို့ခိုင်းတဲ့ထမ်းရင်နဲ့သူ့ကိုထမ်းပြီးတော့သွားတယ်မြတ်စွာဘုရားကြီးရေတုံကြောင်းကိုသွားတယ်သွားတော့ရေတုံကြောင်းဝါနာကရေကန်ကြတော့ဒေရကမြတ်စွာဘုရားကို ရေမိုးချိုးတန့်စင်ပြီးမှပဲဖူးမြမှကရောမှပဲလို့ဒီစိတ်ထဲသဘောရအဲ့ဒါနဲ့ထမ်းရင်ချကြပါဦးဘုရားရေချိုးရရေမိုးချိုးရကိုဆိုတော့ဒီတတိတပါရမဏတွေကထမ်းရင်ကချပြီးထမ်းရင်ညီကြီးချပြီးတော့ထမ်းရင်ပေါ်ကနေပြီးတော့ညီကြီးပေါ်လည်းပဲခြေထောက်ချလိုက်တော့ တဖြည်းဖြည်းတဖြည်းဖြည်းဒေရရဲ့ခြေတော်မချောင်းကိုမြေကြီးကတဖြည်းဖြည်းဆွဲဆွဲဆွဲဆွဲယူသွားမလို့မလို့လောက်ကြပါနဲ့ဘယ်နဲ့မြေကြီးကလည်းပြဲလိုက်ယူလိုက်မင်းတို့ဘယ်နဲ့ခိုးနေရမာတဲ့နေရာချပါအောင်ဒီလိုရှိမှာပါပဲဒါမှကျမ်းစာကတော့မဖော်ပြဘူးအဲ့ဒီလိုရှိမှာပဲခွန်ရအဲအဲ့ဒီနေရာများရှိလို့ရှိရင်တော့ဗီဒီယိုနဲ့ရိုက်ထားကောင်းမယ်လို့ဒီဒီဟိုကအဲ့ဒီအခန်းစိတ်တဲ့တွေးမိတယ်အဲ့ဒီဖြည်းဖြည်းဆက်ဆက်မျိုး ဒီကလေးကနေဒူးဒူးကနေပေါင်ပေါင်ကနေခါခါကနေပြီးတော့ယင်ဝသူကျန်းကန်ကတော့မဆိုးဘူးဘုန်းကြီးထင်မှာတော့သူ့တကာတော့မှတ်တယ်လေအတင်းနေကြီးတွေကတအားဝင်ဝိုင်းပြီးဆွဲကြမှာပါပဲကြည့်တော့တော်တော်ကောင်းတဲ့ကိစ္စပဲအဲ့ဒါနော်ကြည့်လို့တော်တော်ကောင်းပါအဲ့ဒါရုပ်ရှင်များရရမသိကောင်းပါနော်အဲ့ဒါမရပါဘူးနောက်ကြတော့ဒီကောင်လုံး မြေကြီးမြေသွားပြီးတော့အဝီစီမြေသွားပြီးကြားရတယ်တဲ့အဲ့မှာနံပါတ်1ကတော့ကျေးဇူးဖြစ်တဲ့မက္ခစိတ်ထားနံပါတ်2ကတော့မပြစ်မှားသူကိုပြစ်မှားခြင်းအဲ့ဒီအကုသိုလ်ကံတစ်ခုကြောင့်မလို့တဖြည်းတဲ့တဖြည်းဘုံကျက်ပရိမတိုးပဲနဲ့ဘုံကျက်ပရိညှို့ညှို့ပြီးနောက်ဆုံးမှမြေမြေပြီးအဝီစီရောက်ရတဲ့ဘဝထီရတယ်။ဒါကြောင့် ဘဝလူလောက၌ညာနာတံပဇင်ကိမရှိမဲ့ကတိညုတကတဝေတိမတိတတ်သူလူမတမာထုံများစွာသို့ချမ်းသာစည်းဝါယောဘရိပ်ရန်မြေမခိုင်မှုဓမ္မဂရံစိရေကြာဖြား၍ဟုဘယေမညိုဘုံရောင်တို့လျက်တကုနိညာဘယေမတို့ဘုံရောင်မျိုးလျက်တကုနိညာဆုလပမာယုတ်တဆွာဤ တစ်ခေါက်ဆိုပါနေပါနေပါနေပါနေပါဆိုတာညီလုံးလို့မဟုတ်နော်ဆိုတာညီလုံးလို့နားထောင်လို့သိကောင်းတယ်တဲ့ဆိုဤလူဘဝ နောက်တစ်ခုကပလာပပလာပဆိုတာမိမိတဲ့ဂုံကြီးသာသူကိုတက်ပြီးတော့ပြိုင်တာမိမိတဲ့သီလသာသူကိုတက်ပြိုင်တယ်မိမိတဲ့သမာဓိသာသူကိုတက်ပြိုင်တယ်မိမိတဲ့ပညာသာသူကိုတက်ပြိုင်တယ်ဝါမရှိဘဲနဲ့ဝိလိုက်တာပေါ့နော်ဝါမရှိဘဲနဲ့ဝိလိုက်တာအဲ့လိုပြိုင်တဲ့ပုံစံတွေမှာ ပြိုင်ရတော့ကလည်းပင်မဆင်းရဲတာပဲပြိုင်ရင်းညံ့ရတော့မကောင်းလို့ခံစားရတဲ့အခါကျတော့လည်းပဲဆင်းရဲတာပဲဂုံနေမတူမမျှသူကိုမမှုသမှုပြိုင်မပြုတ်နှင်မတုရာဝီရေနှင်းမီကိုဤရာဘေခမရေရာဟုရောပါတုံလေမင်းနေလောင်းမြိုက်ဒေဝီဆိုင်၍ကို၌ဒုက္ခရအောင်နှင်ရပျက်စီးရာဤ ညာချင်းထောက်မမမောက်နှင့်ကိုအောက်တန်သူအထက်သူဟုမယူမြဲသူသုံးပုဂ္ဂိုလ်တွင်အောက်ကိုတနာဗန္ဓုအာမူမြောက်စားအမြန်မရိချာမင်းထက်ကသူမှယူပြရ၏ကိုယ်တဲ့တာရင်သားဘလို့နေရာပေးရတယ်ကိုယ်တဲ့တာရင်သားဘလို့ယူပြရတယ်ကိုယ်တဲ့တာရင်သားဘလို့လေးစားရတယ် ထို့အတူပဲကိုယ်နဲ့ဓာတ်တွေဖြစ်တဲ့ပုဂ္ဂိုလ်လည်းဓာတ်တွေအလျောက်နေရာပေးရလေးစားရတယ်ကိုယ်အောင်နိုင်တယ်ဆိုလို့ရှိရင်နိုင်တဲ့အလျောက်လေးစားပြီးသနာကျင်နာရတယ်ထောက်ထားရတယ်တဲ့ဂုံနေမတူမမျှသူကိုမမှုသမှုပြန်မပြုနေမတူရဘူးရေမင်းမီတို့ကြီးရပဲခံမရရဘူးကိုယ်တဲ့ဂုံပါတဲ့လူကို ကိုယ်စိတ်ထဲမှာကိုယ့်ကိုယ်ကိုအထင်ကြီးတဲ့မာမာနအဲ့ဒီတရားကြောင့်တက်ပြီးမပြိုင်နိုင်နဲ့တဲ့ပြိုင်ပြီဆိုလို့ရှိရင်ရေနဲ့မီးကိုပြိုင်မလို့ပါပဲတဲ့ရေကိုသွားပြီးမလေးမစားလိုက်ပြီးတူပြန်ရင်တဲ့ရေကြီးတာနဲ့အိမ်ထဲမျိုးပစ္စည်းလဲပါလူလဲသေးတယ်ဘင်္ဂလားဒေ့ရှ်မှာ900ပေးတယ်ဆိုမဟုတ်လားအာရေမျိုးလို့ အဲ့ဒီနိုင်ငံကတော့တကယ်ဒုက္ခကြီးပါတော့ကြလူလူမှုလို့တရားတော်နဲ့တော့ကြရေရေမြဲလို့တရားတော်နဲ့တော့ကြသူတို့ချင်းရိုက်ကြမှုကြလို့တရားတော်နဲ့မိတယ်လည်းပဲမိကလေးသေးတယ်နေတယ်ဆိုပြီးတော့မိဘလေးမိပေါက်စားလေးကအစပွားပြီးတော့မလေးမစားနဲ့ပွားပြီးမပြုတ်ပါနဲ့တဲ့လောင်တတ်ပါတယ်တဲ့မိဘလေးကစပြီးတော့တစ်မျိုးလုံးမလောင်နိုင်ဘူးနော် လောင်နိုင်တယ်ပြာကျနိုင်တယ်တဲ့ရေနင်းမီးရဲ့ကြီးတာဘယ်ခံမရဲရဘူးရဲပါတုံးလို့ရေရဲရင်ရေနစ်မယ်မီးရဲရင်မီးလောင်မဟုတ်လားရဲပါတုံးလို့မွန်းနစ်လောင်မြိုက်ဒေကြီးဆိုင်ရေဒီဆိုင်မယ်ဘုနိုင်ဒုက္ခရအောင်မှန်စွာပစ္စည်းရဤရသော်ဘုရားလက်ထက်က လာလို့ပါကြီးဆိုတော့ယဟန်ကြီးတစ်ပါးရှိတယ်သူကဘာမှလည်းမတတ်ဘူးအပြင်တွေကလည်းဘာမှလည်းမရှိဘူးဒါမှလည်းထင်ပေါ်လိုက်ချင်တာလွန်ရော့ဘုံကြီးချင်းလိုက်တာလွန်ရောလူကြီးများလိုက်ချင်တာလွန်ရောသူ့ရဲ့အရေးပေးလိုက်ဆိုရင်နာကြည်ညိုလိုက်ဆိုရင်နာလွန်ရောဒါနဲ့နေရာတိုင်းမှာသူကဟန်ဆောင်တယ် မြတ်စွာဘုရားရဲ့ဇေတဝန်ကြောင်းဇေတဝန်ကြောင်းရဲ့ကျောင်းပရိအဝေကကနေပြီးတော့နည်းနည်းဝင်လိုက်တဲ့အခါကျတော့ဓမ္မယုံရှိအဲ့ဒီဓမ္မယုံမှာတရားပလင်ရှိတယ်အဲ့ဒီတရားပလင်မှာမထီကြီးတွေတရားဟောနေကြမထီကြီးတွေတရားဟောတဲ့အချိန်ဆိုလို့ချင်းအဲ့ဒီလာလိတာကြီးကတရားပလင်မှာတက်ပြီးတော့မိမ့်မင်းကြီးထိုင်နေတယ် တရားတရားဟောမှမထီကြီးလို့ပေါ့လေဒါကဥပရိယကတော့သူကတော်တော်လေးကောင်းနေတယ်ပြီးတော့ဆက်ဆံရေးကလည်းသူကကောင်းတော့ဒကာတော်မတွေကအဲဒီဘုန်းကြီးဆိုလို့ရှိရင်တော့တရားဟောသိကောင်းမှာပဲအရှင်ဘုရားတပည့်တွေကိုတရားချင်းမြင်မှာအေးချင်းမြင်ရတာပေါ့တရားချင်းမြင်ရတာပေါ့ကိုတူတူပြောကြပါစို့တရားဟောဖို့ရမေးရရက်တဲ့အချိန်တွေပြေးပြီးတော့တရားဟောမနေကြတော့ လင်မောတဲ့ပြိဿကြီးကလည်းစီကတရားနာလာကြတရားစမဲ့ကြံတရားအစရှာရှာမရဘူးဘယ်နေရာစမှန်းမသိညုံနေဒါနဲ့ပြိဿကလည်းနားဆိုင်နားထောင်အမှန်ကြလို့မော့ကြည့်ဥမာကောင်းကြီးငိုက်ဆိုင်ချလို့တော်ကြကြချွေးတီးတီးကြလားပြိဿကအကဲခံပြီးဖြစ်ဘူးနဲ့တူရဲ့ နောက်တော်တော်ကြောင်ဆောင်ဘာမှအတမထွက်လာအဲ့ဒီတော့မှပြိဿဒေါသထွက်ပြီးတော့တရားဟောတတ်တရားရောင်နဲ့တရားဟောတဲ့ဘုန်းကြီးတွေကိုတရားဟောနိုင်တဲ့ဘုန်းကြီးတွေကိုပြိုင်ပြီးတော့ပလင်မော်ထိုင်တဲ့ဒီဤရင်းကြီးရိုက်ချရဟာဆိုပြီးတော့ရိုက်မယ်ပုတ်မယ်နဲ့ဆိုပြီးဆွဲလိုက်ငင်လည်းလုပ်တဲ့အခါကျတော့အိုးလာလိတာလီပြေးလိုက်ရတာတဲ့ ဧကတိတော်မကတ်နိုင်ဘူးလေသင်္နိုင်တာအနိုင်နိုင်နဲ့နဲ့ပြီးတော့သင်္နိုင်မှာပါရလားမသိပါဘူးထပ်ပြေးထရတာလုံးလို့တယ်နောက်ဆုံးလူတွေကလည်းသင်လိုက်တဲ့အခါကျတော့သူလည်းပြင်းမိပြေတာစွတ်ပြေးနေတယ်ကြောင်းတောင်းကမစင်တွင်းဟောင်းကြီးတော့ကြာသွားတယ်အဲ့ဒီခါကျတော့လူတွေလူတွေကကိုင်းမှတ်ကြောဟဲ့ဆိုပြီးတော့ပြန်လာကြတယ်တဲ့ဟုတ် မတရားကိုလိုက်ပြီးပြီလို့ဒုက္ခရရသည်တဲ့မတူဘူးနှင့်မတူတဲ့မျောခြင်းအရာရာဟမ်ဘယ်ဟာပါလဲကြတာမတူဘူးနှင့်မတူတဲ့မျောခြင်းအရာရာဘုရားဘုန်းကြီးပြတဲ့တော်ရော ရောက်နေတာစာကြီးကိုကြီးဟာရောက်နေမတူသေးနဲ့မတူသေးမျောခြင်းအရာရာဉာဏ်ကိုကြည်တုဆင်းရဲမှုစံပြုနိုင်စာနာတဲ့ကြားဘူးလားဟဲ့ဒီလိုငါတို့မကြားဘူးဘုန်းကြီးလည်းအဖို့မှကြားဘူးအခုကတည်းကမကြားဘူးတစ်ချိန်မှာ အမှန်တန်ဖြူစွတ်နေတဲ့ငန်းတဲကြီးတွေကတက်လာပပကြီးတွေဒီကံထဲမှာကုနေကြတဲ့အခါကျတော့တော်လှတာကိုလှတော့ကြီးကန်းကအောင်းနေတယ်အေးဒီကြီးဒီပြိုင်ကြီးတွေဒီငန်းကြီးတွေဟာသူတို့ရေထဲအမြဲနေပြီးရေမပြတ်ချိုးလို့မလို့သူတို့အမေးတောင်တွေဖြူးပြီးတော့လှနေတာပဲငါလည်းပဲသူတို့လှုပ်လို့သူတို့လှုပ်ရေချိုးလို့ရှိရင်လှမှာပဲဆိုပြီးတော့ကြီးကန်းကအဲ့ဒါအဲ့ဒီကံနဲ့ရေစင်းစင်းချိုးလိုက် တော်တော်လေးချမ်းသာဆိုလို့ကြီးရင်ဒီတိုင်းတော့နားလိုက်နားပြီးရေတွေခါလိုက်အတောင်နေလှမ်းလိုက်ပြီးရင်တစ်ခါဆင်းချိုးလိုက်တယ်အဘာဖြူအောင်လုပ်နေတာငန်းနေလေဖြူအောင်ဆိုပြီးလုပ်နေတာအဲ့ဒါလည်းလောက်ပါညာတဲ့အခါကျတော့ကြီးကအေးအေးမိပါရောအဲအေးမိတဲ့အခါကျဆက်ဆက်တုံဖြားလို့ အဲ့ဒီဖျားရတာနဲ့ဒီကြီးကန်းသေးပါလေရောအဲ့ဒါကိုဖတ်စာကလေသင်္ကန်းစာပေးထားတာကိုယ်နဲ့မတူတူကိုတက်ပြီးမတူပါနဲ့တဲ့ပြီးရင်ဒုက္ခရောက်တတ်ပါတယ်တဲ့ဒုတိယလောင်းဖတ်စာလို့အောက်မိတာမတူသေးနှင့်မတူသေးညောချင်းအရာရာငန်းကိုကြည့်တူဆင်းရဲမှုစံပြုနှံစာနာတဲ့ ဒီလူငယ်လေးတွေဘုန်းကြီးကသင်ပေးလိုက်အောင်နော်ဆိုမတူသူနဲ့မတူခြင်းညောခြင်းအရာရာမတူသူနဲ့မတူခြင်းညောခြင်းအရာရာ ပျက်စီးရ၏ဒါဖြင့်ကိုယ်တဲ့ပါသူပေါ်မှာဘယ်လိုသဘောထားရမလဲကိုယ်နဲ့ဓာတ်မှုပုဂ္ဂိုလ်ပေါ်မှာဘယ်လိုသဘောထားရမလဲကိုယ်အောင်နိုင်တဲ့ပုဂ္ဂိုလ်ကိုဘယ်လိုသဘောထားရမလဲသဘောထားမှန်မှန်ဘယ်လိုထားရပါမလဲလို့မေးကြရရှိလို့ပညာချင်းထောက်မမမောက်နှင့်ကိုယ်အောက်တန်သူအထက်သူဟူမှတ်ယူငယ်သူသုံးပုဂ္ဂိုလ်တွင် အသိပညာနဲ့ချိန်ချိန်စဉ်းစားပါတဲ့စဉ်းစားလို့ရှိရင်မာမာနတက်เสียဘာမှမရှိဘူးတဲ့တူတူဟုတ်တာပဲတူကြမ်းကျင်တဲ့နေရာတူမကြမ်းကျင်ပါဘူးအင်ဂျင်နီယာကြမ်းကျင်တာပုဂ္ဂိုလ်ဟာဆေးဘက်မှာသူကြမ်းကျင်မှာမလားမကြမ်းကျင်ဘူးပိဋကစာတွေကြမ်းကျင်တဲ့ပုဂ္ဂိုလ်ဟာလက်သမားဘက်မှာသူကြမ်းကျင်မှာမလားမကြမ်းကျင်ဘူးအဲ့တော့ငါက ပိဋကစာပေကျွမ်းကျင်တဲ့ဟဲ့ငါကအင်ဂျင်နီယာတတ်တဲ့ဟဲ့ဆိုပြီးတော့အင်ဂျင်နီယာပါရဂူကြီးပဲပိဋကစာပေပါရဂူကြီးပဲဆိုပြီးမန်ထောင်သွားမယ်ဆိုလို့ချင်းကဲလာကမှငြိုတိတဆုံမြောင်ထောင်းပြသွားမှာဖြစ်ပါဘူးဟင်ဒီလောက်တော့အင်ဂျင်နီယာကြီးတတ်နေဒီလောက်တော့ပိဋကစာပေကျွမ်းကျင်နေငြိုတိတဆုံမြောင်ထောင်းပြသွားမှာဆိုရင်တက်တမလားလို့မတတ်ဘူးအဲ့တော့သူ့မာမနာတက်ကြရှိရလားမရှိဘူးတဲ့ကျွမ်းကျင်ရလိမ္မာပဲတဲ့ ကိုမတတ်တာဒီတတ်တယ်ကိုမသိတာဒီသိတယ်ဒီမသိတာကိုသိတယ်တဲ့အဲ့တော့ညယူလိုက်ပြီဆိုလို့ရှိရင်တော့မျိုးလုံးကျေးဇူးမများပြီလားမများတယ်ဒါကြောင့်မလို့မာမာနမတက်ပါနဲ့ကိုအောက်ဗန္ဓူအထက်တူဟုမှတ်ယူနေသူသုံးပုဂ္ဂိုလ်လင်းကိုအောက်ကမိန့်တဲ့ပုဂ္ဂိုလ်ကိုနဲ့ဗန္ဓူပုဂ္ဂိုလ်ကိုတဲ့အထက်ကြတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်သုံးမျိုးမှာတဲ့ အောက်ကပုဂ္ဂိုလ်ကိုတဏှာညာတပါတဲ့ကိုယ်အောင်နှိမ့်ကြတဲ့ပုဂ္ဂိုလ်ကိုနှိမ့်ကြတဲ့အတွက်တဏှာညာတပြီးတတ်နိုင်မှကုညီဖေးမှပြင်းမြောက်ပြီးတော့ပေးပါတဲ့ဒံလူအာမူမြောက်စားအမြာကိုယ်နဲ့တန်းတူတဲ့ပုဂ္ဂိုလ်ကိုတမာနတ္တတာတဲ့ကိုယ်နဲ့ညီတူထားပြီးတော့မြောက်စားရမယ်တဲ့တန်းတူပုဂ္ဂိုလ်မလို့မစားမလို့ရဘူးမကြုတ်ချမြင် မြောက်စားအမြန်မရုပ်ချနဲ့ထက်ကဒီမာယူရရာဤကိုယ့်တဲ့ပါတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ယူပြီးလေးစားရမယ်တဲ့ဒီနေရာမှာအထူးသဖြင့်ရည်ရတာတဲ့သီလသမာဓိပညာကိုရည်ရပါတယ်သို့ပေလည်းပဲဒါအလုံးအရာအလုံးနဲ့သက်ဆိုင်တာပေါ့ဆိုဂုဏ်နေမတူမမြဘူးကိုမမူသမှု ပြိုင်မပြုနှင့်မတုရသည်ရေနှင်းမိပေဤကဘေခာမရေရဘူးရေသာတုံမေမွန်းနှင့်လောင်မြိုက်ဒေဒီဆိုင်ရေကို၌ဒုက္ခရအံမှန်စွာ ပျက်စီးရာဤအမတူတာတော့သူ့လို့ခုနလာလိုက်တာဤမထီပါဖြစ်သွားတယ်မဟဲမစင်နေနေကြပြီမစင်စားရတာပေါ့တိတ်ကောင်းနေနော်ပညာချင်းထောက်မမမောင်းနေကိုအောက်ယူနေသူသုံးပုဂ္ဂိုလ်တွင်အောက်ဒေသနာ တံဘူအာမူမြောက်သားအမြမယုတ်ချမင်းသတ္တဒီမာယေဝယာဤ အောက်ကြတော့ဖြစ်တတ်တယ်အထက်ကြတော့မြောက်တတ်တယ်အဲ့ဒီစိတ်ထားအယုံညံဆုံးစိတ်ထားပဲလောဘမှာကိုအောင်နိုင်တဲ့လူကြလို့ရှိရင်နိုင်ရင်နိုင်မလို့ဖြစ်တယ်ညှင်းတယ်နှိပ်တယ်အဲကိုတဲ့အထက်ကြတော့တည့်ရကြလို့ဆိုရင်ဒီကိုဥဒင်အဲ့လိုလုပ်တယ်အမှန်တန်ယုံညံ့တဲ့အောက်တန်းကစိတ်ထားမျိုးပဲအဲ့လိုမထားပါနဲ့တဲ့ကိုအောက်နင်းတဲ့ပုဂ္ဂိုလ်ကို သနာညာတာထောက်ထားပြီးတတ်နိုင်မများအကူငူပေးပြီးဖေးမှန်ပြီးတော့နှင်းပင်ပေးပါတဲ့ကိုနဲ့ဗန္ဒီပုဂ္ဂိုလ်ကတော့ကိုနဲ့ဗန္ဒီပဲအတူတကမျှစားပြီးတော့လူလူစားစားနဲ့ဆက်ဆံပါတဲ့အရင်ပုဂ္ဂိုလ်မျိုးကိုမနှိမ့်ချပါနဲ့တဲ့ကိုတဲ့ပါတဲ့ပုဂ္ဂိုလ်ကတော့ရေဒီလေးစားပါတယ်မျှောက်ရမှာမဟုတ်ဘူးရေဒီလေးစားရမယ်ဒီရဲ့အကျင့်တိတ်္ခါကိုရေဒီရမယ်လေးစားမယ်သူ့ကိုမျှောက်ဖို့မဟုတ်ဘူး ကပ်ဖို့ဖားဖို့မဟုတ်ဘူးယူပြီးဖို့တဲ့အဲဒါလို့ဆိုလို့ရှိရင်အခုနဗလာတစိတ်ထားခေါ်တဲ့ဂုံမတူတဲ့ပုဂ္ဂိုလ်ကိုတက်ပြီးပြိုင်နဲ့အငြိအကျေးပလာတာအငြိအကျေးစိတ်ထဲမှာမကပ်ဖို့ကျင်းဝေးစင်ကြတဲ့အတွက်စိတ်ကြည်ကျင်လို့မလို့ဆန်းတော်ကိုဆောင်မလိုက်နဲ့တဲ့တော်လာပြီခွန်ကြီးတို့ဒီနေ့မေခနဲ့ပလာတာတော့ဥပ္ပမနှစ်ခုနှစ်ခုသွားတော့ ဒီတော့ဘုန်းကြီးတို့ပြိဿဒီကနေ့မက္ခခေါ်တဲ့သူကျေးဇူးဖြည့်ဖြတ်တဲ့ဖြည့်ဖြတ်တဲ့ကျေးဇူးကမ်းတဲ့ကျေးဇူးဖြစ်တဲ့စိတ်ထားကိုသိရပြီအဲ့ဒီစိတ်ထားဖြစ်ပေါ်ပြီဆိုလို့ရှိရင်တော့နှုတ်ကြဲတွေကိုအပြည့်မတွေပါအပြည့်မကင်းတဲ့အတွက်အပြည့်ကြီးဆင်းရတယ်ဆင်းရတယ်ဆိုတာလည်းနားလည်သဘောပေါက်ထို့ဒီပလာဒခေါ်တဲ့ ကိုယ်နဲ့ဂုံမတူပဲကိုယ်တော့ဒါတော့ပုဂ္ဂိုလ်ကိုတက်ပြောင်းနေအတွက်ဆင်းရဲကြီးဆင်းရဲရတယ်ဆိုတဲ့ဒလာဝကိုလည်းပဲနားလည်လို့အဲဒီမခပလာတာစိတ်အငြိအကျေးတွေမိမိတို့တဏ္ဍာမှာမပြည့်အောင်မိ၆ပါးနဲ့တင့်ရတဲ့မိနဲ့ကျော်ကျိုးလို့တယ်အဲဒါလိုတင့်ရတဲ့မိနဲ့ကျော်ကျော်ကျိုးနိုင်ရခြင်းအပြင်မိမိတို့တဏ္ဍာမှာစိတ်အငြိအကျေးကျင်းစဉ်ရဖြစ်စဉ်သောစိတ်ထားနဲ့ ကုသိုလ်တရားတို့မှာဒါနတိလဘာဝနာတရားပွားများအထောက်နိုင်ရတဲ့အတွက်အထူးသဖြင့်ဘာဝနာတရားခေါ်တဲ့ဒီညီညာအကျင့်ကောင်းအကျင့်ကောင်းပฏิပဒံအကျင့်လို့ကိုကျင့်ကြံပွားများကျေကအထောက်နိုင်ရတဲ့ဖြင့်ရှင်ရခတ်သိဉာဏ်ရနိဗ္ဗာန်ကိုလင်းနိုင်စွာမြတ်မောက်ပြုနိုင်ရပါစေ။ ပြေးမှုန်တွေဒီလိုဖြစ်စေပါတရားပဲအဖက်ဆောင်တော့ပြန်ပေးရမယ်ဆိုပေါင်းစင်းပြီးလင်း တရားမှန်လို့များစိတ်တရားကြီးပဲထမရနော်ဒီကနေ့1346ခုနှစ်ပါလာတရင်ကြလာကြီးကျော်ဟမ်လာဝင်နေတရင်ကြလာကြီးကျော်14ရက်မဟုတ်လားဟာဒီလိုပါလား ဆိုမြန်မာစစ်တယ်နော်တရင်းမြလာပြီးကြဆို4ရ1984ခုအောက်တိုဘာလ23ရက်နေ့နေ့လယ်2နာရီနဲ့မိနစ်20မှာဘုန်းကြီးတရားဝေစပြီဟုတ်ကလားဟောရမယ့်တရားကစိတ်တရားစိတ်ထားဖြူဖွေးချမ်းသာရေး ဘုန်းကြီးကမေ့နေတယ်ဒီဆောင်းမစာအုပ်ကလေးတွေအလူရှင်အိမ်မှာတော့စာအုပ်တရားလောက်တို့ရှိသေးတယ်အယူခိုင်းကိုမေ့နေတယ်ဒါကြောင့်တချို့နေရာသေးတဲ့ပြိတ္တမပေးနိုင်ဘူးဖြစ်နေစေတ္တာပြုပွေးချမ်းသာဤတရားတဲ့ဟော